ခန်းကြီးတရားနဲ့3အငယ်1မှ9အိုးငါဝိညာဉ်ထာဝရဘုရားကိုကောင်းချီးပေးလောငါ၏အထဲမှာရှိသည်များတို့တန်ရှင်သောနာမတော်ကိုကောင်းချီးပေးကြလောအိုးငါဝိညာဉ်ထာဝရဘုရားကိုကောင်းချီးပေးလောဂျေစုတော်အပေါင်းကိုမမေ့လျော့နှင့်တင်းအပြစ်အလုံးစုံတို့ကို ဖြေလွှတ်၍တင်းအနာယောဂရှိသည်များတို့ကိုလည်းပျောက်စေတော်မူ၏တင်းအသက်ကိုဖျက်ဆီးခြင်းတဲ့ကရွေ၍ ကျေးဇူးတော်ကရုဏာတော်များနှင့်သင်၏ခေါင်းကိုပတ်ရစ်တော်မူ၏သင်ကို အသက်ကြီးစဉ်ကောင်းသောအရာနှင့် ရောက်ရဲစေတော်မူသည်ဖြင့်သင်၏အရွယ်သည် ရွှေလင်းတ၏အရွယ်ကဲ့သို့ပြုပြင်ခြင်းရှိ၏အငယ်၆မှ၁ထာဝရဘုရားသည်ညှင်းဆဲခြင်းကိုခံရသမျှသောသူတို့အဖို့တရားပေး၍စီရင်ဆုံးဖြတ်တော်မူ၏ဘာသာဒလိတော်တို့ကို မောရှေ၌၎င်း၊စီရင်တော်မူသော အမှုရာတို့ကိုဣဒေလအမျိုးသားတို့၌၎င်း ပြတော်မူပြီ။ထာဝရဘုရားသည်တနာတတ်သောသဘော၊ကျေးဇူးပြုတတ်သောသဘော၊စိတ်ရှည်၍ဂုဏကြွယ်ဝသောသဘောရှိတော်မူ၏။အစင်မပြတ်အပြစ်တင်တော်မူသည်မဟုတ်။အညှိုးကိုအမြဲထားတော်မူသည်မဟုတ်။ငါတို့ပြစ်မှားခြင်းနှင့်လျောက်ငါတို့၌ပြုတော်မမူတတ်။ငါတို့၌ဒုစရိုက်ရှိသည့်အတိုင်းအပြစ်ကို ပေးတော်မမူတတ်။ မြေကြီးပေါ်တွင်ကောင်းကင်အမြင့်ရှိသည်အတိုင်း၊ထာဝရဘုရားကိုကြောက်ရွံ့သောသူတို့၌ကရုဏာတော်သည်အားကြီးပေ၏။အရှေ့မျက်နှာစွန်းသည်အနောက်မျက်နှာစွန်းနှင့်ဝေးသည်အတိုင်း၊ငါတို့အပြစ်များကိုငါတို့နှင့်ဝေးစေတော်မူ၏။အဘသည်သားတို့ကိုသနားစုံမက်သည်နည်းတူ၊ထာဝရဘုရားသည်ကြောက်ရွံ့သောသူတို့ကိုသနားစုံမက်တော်မူ၏။အကြောင်းမူကား၊ငါတို့ကိုယ်ခန္ဓာကိုသိတော်မူ၏။ ငါတို့သည်မြေမှုန့်ဖြစ်ကြောင်းကိုအောက်မေ့တော်မူ၏။လူတို့၏နေ့ရက်ကာလသည်မြက်ပင်ကဲ့သို့ဖြစ်၏။လူသည်လယ်ပြင်၌ရှိသောပန်းပွင့်ကဲ့သို့ပွင့်တတ်၏။လေသည်လွန်သွားလျှင်အပွင့်ပျောက်၍၊သူ၏နေရာသည်နောက်တဖန်သူ့ကိုမသိရာ။ထာဝရဘုရား၏ကရုဏာတော်မူကား၊ကြောက်ရွံ့သောသူတို့အပေါ်သို့ကာလအစဉ်အဆက်သက်ရောက်တတ်၏။သစ္စာတော်ကိုစောင့်၍ပညတ်တော်တို့ကိုကျင့်ခြင်းငှါ တတိပြုသောသူတို့၏သားစဉ်မြေးဆက်တို့သည်ကုသလတရားတော်နှင့်ဆိုင်ရကြ၏အငယ်19မှ22ထာဝရဘုရားသည်ပလင်တော်ကို ကောင်းကင်ဘုံ၌တည်တော်မူ၍အာနာတော်သည်ခတ်သိမ်းသောအရတ်တို့ကိုနှံ့ပြ၏တကိုးကြီး၍နှုတ်ပတ်တော်အတန်ကိုနားထောင်လျက်အမိန်တော်အတိုင်းဆောင်ရွက်သော ကောင်းကင်တမန်တော်တို့ဒါဝရဘုရားကို ကောင်းချီးပေးကြလော့ အလိုတော်သို့လိုက်သောအမှုတော်ထမ်း၊ကောင်းကင်ဗိုလ်ခြေအပေါင်းတို့၊ထာဝရဘုရားကိုကောင်းကြီးပေးကြလော့။နိုင်ငံတော်အရပ်ရပ်၌စီရင်ဖန်ဆင်းတော်မူသမျှတို့၊ထာဝရဘုရားကိုကောင်းကြီးပေးကြလော့။အိုငါ့ဝိညာဉ်၊ထာဝရဘုရားကိုကောင်းကြီးပေးလော့